ဘယ်နှမျိုးပါလဲ၄မျိုးပါဗျာတန်ရောစဉ်ဖြစ်ဟာဒါနနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကစေကုံစပါဒနာတိရူပေစပါဒနာတိရင်ဇတရုပယံဥပိတ္တိတန်ရောဇနံတင်ဥစပါဒနာတိဘိကွေယံတို့จิตသားတတိจิตသမီးတို့ဣဒအင်္ဂါဘုရားသာသနာတော်၌ ပฏิပန္နကောတရားအထုတ်နေတဲ့ယောဂီသည်စကုံစမျက်စိအကြည့်ကိုလည်းပါဒနာတိတရား၏ရူပေသာရုပ်အစင်းတွေကိုလည်းပါဒနာတိတရား၏တတုဗယံထိုမျက်စိနဲ့အစင်းနှပါးဆုံးကိုပဋိစ္စဆွမ်းမြေယံတန်ရောဇလံအကျင့်တန်ရောဇင်သည်ဥပ္ပစ္စတိဖြစ်တင်္ဇဒုတန်ရောဇင်ကိုလည်း ပဒနာတိတိယပါတတိအဲ့လိုမြတ်စွာဘုရားဟောကြားတတ်တယ်အဲ့ဒါဆိုကြအောင်မျက်စီကိုလည်းသိရမည်မျက်စီကိုလည်းသိရမည်အရှင်တွေကိုလည်းသိရမည် နှမျိုးကိုမီး၍ဖြစ်ပေါ်လာသောတန်ရောခြင်းကိုလည်းသိရမည်တန်ရောခြင်းတမျိုးမတွေ့ဘူးလားတွေ့ပါဘူးဗျာတဌာနမတွေ့ဘူးလားတွေ့ပါဘူးဗျာမှန်လားမှန်ပါဗျာဆိုကြည့်ရမယ်သောတာကိုလည်းသိရမည် ကိုလည်းသိရမည်အတန်တွေကိုလည်းသိရမည်အတန်တွေကိုလည်းသိရမည်ကိုနှမျိုးကိုမီး၍ကိုနှမျိုးကိုမီး၍ဖြစ်ပေါ်လာသောဖြစ်ပေါ်လာသောအယောစဉ်တွေကိုလည်းသိရမည်အယောစဉ်တွေကိုလည်းသိရမည်နှကောင်းကိုလည်းသိရမည်နှကောင်းကိုလည်းသိရမည်အနံ့တွေကိုလည်းသိရမည်အနံ့တွေကိုလည်းသိရမည်နှမျိုးကိုမီး၍ကိုနှမျိုးကိုမီး၍ဖြစ်ပေါ်လာသော သာယောစဉ်တွေကိုလည်းသိရမည်ရှာကိုလည်းသိရမည်အစာတွေကိုလည်းသိရမည်ကိုနှမျိုးကိုမီး၍ဖြစ်ပေါ်လာသောသာယောစဉ်ကိုလည်းသိရမည် ရုပ်ကိုယ်ကိုလည်းသိရမည်ရုပ်ကိုယ်ကိုလည်းသိရမည်တွေ့ထိစရာတွေကိုလည်းသိရမည်တွေ့ထိစရာတွေကိုလည်းသိရမည်ဘုနှမျိုးကိုမြည်၍ဘုနှမျိုးကိုမြည်၍ဖြစ်ပေါ်လာသောဖြစ်ပေါ်လာသောတန်ရောခြင်းကိုလည်းသိရမည်တန်ရောခြင်းကိုလည်းသိရမည်မိုင်လိုက်စိတ်ရဲ့ဒီယာနှလုံးကိုလည်းသိရမည် ရာတွေးစရာတွေးစရာအာယုံတွေကိုလက်စရာမည်အာယုံတွေကိုလက်စရာမည်ကိုနှမျိုးကိုမီး၍ကိုနှမျိုးကိုမီးဖြစ်ပေါ်လာသောဖြစ်ပေါ်လာသောအာယောတင်ကိုလက်စရာမည်အာယောတင်ကိုလက်စရာမည်မှန်လားမှန်ပါဗျာအဲ့တော့တန်ရောစဉ်ဖြစ်ရဒါနပြောပါဆိုလို့ရှိရင်မျက်စိနာနာလျာကိုယ်စိတ်တဲ့ द्वार 6ပါးပဲ တန်ရောခြင်းဘယ်ကဖြစ်တယ်လဲဒွါရ6ပါးကဖြစ်တယ်အဲ့ဒီတန်ရောခြင်းဒီဘာကြောင့်ဖြစ်တယ်လဲယထာသာနုပန္နတာဥပါရောဟောတိတင်္ဇပါဇာနာတိအနုပန္နတာမဖြစ်ပေါ်လာသည်တော့တန်ရောခြင်းဒီဥပါရောဖြစ်ပေါ်လာခြင်းသည် ယတာချင်းအာယောနိသောမနတိကာရဟုသောအကြောင်းကြောင့်ဟောဒီဖြစ်တင်းစတို့အာယောနိသောမနတိကာရဟုလည်းပဇာနာတိသိရပါသည်ုတ်တယ်နုပ္ပန္နတာမဖြစ်ပေါ်လာရသောတန်ယောဇနတတန်ယောဇဉ်ဥပ္ပါတော့ဖြစ်ပေါ်လာခြင်းသည် ယထာချင်းအာယောနိသောမနတိကာရဟုသောအကြောင်းကြောင့်ဟောတိဖြစ်၏ဆိုတော့ဘာကြောင့်တန်ရောစဉ်ဖြစ်တာလဲလို့မေးလို့ရှိရင်အာယောနိသောမနတိကာရကြောင့်ဖြစ်တယ်ဘာကြောင့်လဲအာယောနိသောမနတိကာရကြောင့်ပါဗျာယောနိသောဆိုတာနိဒမင်္ဂန်သွားအဲကာရကထာရာ အကမရှိတာနိလမင်္ဂန်စွာစိတ်ထဲမှာမထားလို့တန်ရောခြင်းဖြစ်တယ်မှန်လားမှန်ပါတယ်ဗျာအတူပြောရင်နှလုံးသွင်းမှလို့တန်ရောခြင်းဖြစ်တယ်တဲ့ဘာကြောင့်တန်ရောခြင်းဖြစ်တာလဲမြတ်စွာဘုရားက အနိစ္စမမြဲဘူး

သူ့ဘာချစ်ခင်နှစ်သက်စရာဖြစ်တယ်လို့အဲ့ဒီလိုနှလုံးသွင်းမှနေကြတယ်မာတတိပတံဝိပဿနာတရားအလုံးအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေရဲ့ဘုဟာကနဲ့ပြောရင်အမတ်လွတ်လို့တန်ရောခြင်းဖြစ်တယ်။ဘာကြောင့်တန်ရောခြင်းဖြစ်?မှန်ပါပါဘုရား

အတ္တတုပဆိုတဲ့အစွဲမားတွေဝင်ရောက်ပြီးတော့သွားတယ်အဲ့တော့မျက်စိနဲ့အစဉ်ဆုံးတဲ့အခါမှာမြင်တယ်လို့မချွတ်မှတ်လိုက်နိုင်ဘူးဆိုလို့ရှိရင်မြင်တာလည်းငါပဲမြင်ရတာကလည်းပုဂ္ဂိုလ်ကောင်တ attva ကောင်ပဲငါကသိနေတာငါကခံစားနေတာငါကမှတ်သားနေတာ အဲ့ဒီလိုလေအစွဲမားတွေဝင်သွားတယ်အဲ့ဒီအစွဲမားတွေဝင်သွားတာကိုအဲ့ဒါအမတ်လွတ်တယ်အမတ်လွတ်လို့အစွဲမားတွေဝင်တာဘာကြောင့်စွဲမားတွေဝင်တာတော့အမတ်လွတ်တယ်ဆိုတော့အမှန်ကိုမသိဘူးပေါ့အမတ်လွတ်တယ်ဆိုတော့ဘာကိုမသိတာတော့ အမှန်ကိုမသိတာကိုအဝိဇ္ဇာလို့ခေါ်တယ်။ဘာခေါ်တော့အဝိဇ္ဇာဆိုတော့တန်တရာဘေကစတယ်လေမသိရကစတယ်တို့တန်တရာဘေကစမှမသိဘူးမသိတာဘာကိုမသိတာတော့သစ္စာလေးပါးကိုမသိတာမှန်လားမှန်ပါဗျာအဲ့တော့

လိုချင်တယ်အဲလိုဆင်းရဲကိုချမ်းသာခြင်းပြီးတော့လိုချင်တဲ့အတွက်ကြောင့်အဲ့လိုချင်တာလေးကိုရအောင်လုပ်တယ်။ဒါဖြင့်လေရအောင်လုပ်တော့ရတာပေါ့။ရအောင်လုပ်တော့ဘာဖြစ်တော့ကိုထင်တဲ့တုန်းကတော့ချမ်းသာလို့ထင်တာ။ရလာတာကဆင်းရဲဆိုတော့ ချမ်းသာရမှာလားဆင်းရဲရမှာလားဆင်းရဲကိုရအဲ့လိုဆင်းရဲကိုလည်းဝိပဿနာမကျွနိုင်တဲ့အတွက်ကြောင့်ချမ်းသာလို့မဖြစ်ဘူးလားချမ်းသာလို့ထင်တော့မလိုချင်ဘူးလားလိုချင်တော့ရအောင်မလုပ်ဘူးလားရအောင်လုပ်တော့မရဘူးလားရတာတွေကဒုက္ခသစ္စာဆင်းရဲတွေပဲ ကဲဆိုကြည့်အောင်မသိလို့လိုခြင်းပါသည်လိုခြင်းတော့ဆွဲလန်းသည်ဆွဲလန်းတော့ရအောင်လုပ်သည်ရအောင်လုပ်တော့ရသည်ရတာတွေကဆင်းရဲဖြစ်သည်ဆင်းရဲကိုဆင်းမှမသိသည်မသိလို့လိုခြင်းပါသည် လိုချင်တော့ဆွဲလန်းသည်ဆွဲလန်းတော့ရအောင်လုပ်သည်ရအောင်လုပ်တော့ရသည်ရတာတွေကဆင်းရဲဖြစ်သည်ဆင်းရဲကိုဆင်းရဲမှမသိသည်မသိလို့လိုချင်ပါသည်သုံးပါအောင်လားရအေးသူမေရိုက်ထူတာလို့ပဋိစ္စသမုပ္ပါဒ် လဲတယ်ဆိုတာအဲ့လိုလဲတာပဲဘယ်အစလဲတာတော့ဆိုတော့မသိတဲ့နေရာအစလဲဘယ်အစလဲမြင်နာမြင်နေကြတာကြားတယ်နာနာနာနေစတာစတယ်တွေ့တိတာတွေ့တိတယ်စိတ်ကူးတာစိတ်ကူးတယ်လို့မသိတာအဝိဇ္ဇာအဲ့ဒီနာကစပြီးတော့ဗာပြတာတော့ပဋိစ္စသမုပ္ပါလဲတယ် အဲ့လိုပဋိစ္စသမုပ္ပါဒ်လဲအောင်မသိဘူးဆိုရဲအဝိဇ္ဇာတန်ရောခြင်းကစပြီးတော့တနွယ်ငင်သဇင်ပါတန်ရောခြင်းတရားတွေ10မျိုးဖြစ်တယ်ဘယ်နှမျိုးဖြစ်တော့10မျိုးပါဗျာတန်ရောခြင်းတရားတွေ10မျိုးဖြစ်တယ်အဲဒီတန်ရောခြင်းကျိုး10မျိုးတွေကိုဆိုကြည့်အောင် အာယုံငါဝါအာယုံငါဝါတဆွဲကတဆွဲကကာမသံယောတိကာမသံယောတိအစဉ်အတန်တန်ရတာတွေ့ကြည့်ဆိုတဲ့အာယုံငါးပါးတွေကိုချမ်းသာခြင်းပြီးတော့သွယ်လန်တတ်မဲ့တယ်ဆိုရင်ကာမတန်ရောစဉ်နဲ့ဘာတန်ရောစဉ်မလဲကာမ

ကျိုးတွေခြိတတ်မယ်ဆိုရင်ကိုသံတရာတဲ့ကလွတ်နိုင်မမလားမလွတ်နိုင်ဘူးပိုးဗလံမျိုးမိကိုတို့ပိုးကျိုးနဲ့လာပြီဆိုတဲ့အတိုင်းမိအောင်ကိုရွှေတောင်းမှတ်ပြီးတော့တိုးတဲ့ပိုးဗလံတွေမိလောင်လို့မသေးရဘူးလားသိရပါရဲ့ဗျာအာယုံငါးပါးကာမဂုဏ်တရားဆိုတဲ့အပူတွေလောင်ကျွမ်းတတ်တဲ့မိတွေဆင်းရဲစေတတ်တဲ့မိတွေကို ရွှေတောင်မှတ်ပြီးတော့ချမ်းသာတယ်ထင်ပြီးတော့ဝင်တိုးတဲ့ပုရုဇဉ်တ attva တွေကာမမီးလောင်လို့မတည်ကြရဘူးလားတည်ကြရတယ်ကဲဆိုရအောင်သုံးပါးဘဝသုံးပါးဘဝတဆွဲကတဆွဲကဘဝတန်ရောစေဘဝတန်ရောစေဘဝသုံးပါးကိုဆွဲလန်းတတ်မယ်လို့ရှိရင်ဘဝတန်ရောစေဘဝ ကာမဘဝရူပဘဝအရူပဘဝလို့ဆိုတဲ့ဘဝသုံးပါးတွေကိုတွယ်လန်တတ်မဲ့ပြီးတော့နေတယ်ဆိုလို့ရှိရင်ပြန်ဘဝတန်ရောစေဘဝဆိုတာမကောင်းဘူးဘဝတိတရားနည်းအရာဖြစ်၏ဖြစ်တယ်ဆိုရင်ဖြစ်တယ်နောက်ကပြက်တယ်ဆိုတာကပ်ပါလာတာပဲမွေးတယ်ဆိုရင် သေးတယ်ဆိုတာပါလာတာပဲအဲ့တော့ဖြစ်လိုက်ပြက်လိုက်မွေးလိုက်သေးလိုက်ဆိုတဲ့ဘဝဟာကောင်းပါအောင်မလားကောင်းပါဘူးဗျာအဲ့လိုဖြစ်ပြမွေးသေးကိုမသိကြတဲ့မမြင်ကြတဲ့အတွက်ကောင်းတယ်လို့တင်ပြီးတော့ဘဝတန္တရာထဲမှာတဝဲလေလေပฏิတန်တိဥနာတိပฏิတန်တိဥနာတိဆင်းရဲ ရမနေကြဘူးလားရနေတယ်အဲ့ဘဝအဖြစ်အပျက်မွေးသေးဆိုတာတွေကိုသိလို့ရှိရဲ့ဘဝဆင်းရဲတွေကလွတ်မြောက်ခြင်းနဲ့လွတ်မြောက်ရာနိဗ္ဗာန်ကိုလိုချင်တယ်မှန်လားမှန်ပါဗျာအဲ့လိုမှဘဝကို ချင်းအမှန်အမှန်မသိရင်တော့နိဗ္ဗာန်လည်းမလို့ခြင်းဘဝထဲမှာပဲပြောနေမှာပဲသူတောင်းတာတောင်းမှဒီလင်ဒီတာဒီမယာဒီခင်မွန်းယောက်ျားနဲ့ငှက်ပြစ်တောင်ဒီကိုင်းနေနာဆင်းပြစ်တောင်တကြုံနဲ့စားပြီးတော့နေရပါလို့ဤဆိုတာဘဝတန်ရောစင်ဟာ ချမ်းသာလို့ထင်လို့လားဆင်းရဲလို့ထင်တာလားချမ်းသာလို့ထင်လို့ဘဝတန်တရာတွေကမလွတ်မြောက်နိုင်ပဲဖြစ်တယ်ဆိုကြအောင်ဆိုပူဇာတော်လားပူဇာတော်လားခြင်းမတ်တာခြင်းမတ်တာမာနတန်ရောစဉ်မာနတန်ရောစဉ်ဒီငါသာတော်တယ်ငါသာတတ်တယ်ငါသာမြတ်တယ်လို့ထင်မှလို့ရှိရဲ့

ဘုရားမမသိတရားမမသိတန်ခါမမသိမိဘမမသိယိုသေးကိုင်းချင်ရမမသိလေးစားရမမသိအဲ့လိုတွေဖြစ်ပြီးတော့နေတာမာနကြောင့်သူကြောင့်ဗိမသာရမိဖုရားကြီးဗိမသာရမင်းကြီးရဲ့မိဖုရားမေခိမဆိုတာအဲ့လိုအလတ်မှန်ရေး မင်းပဇာရာမင်းကြီးကတော့ဘုရားတကာပေါ့နေတိုင်းဘုရားကြောင်သွားတယ်သူ့မေခေမာကတော့လိုက်ရလားလိုက်ပါဘူးဗျာဘာကြောင့်မလိုက်တာလဲဆိုတော့သူကလှတယ်လေငါလှတယ်ဂေါတမမြတ်စွာဘုရားကအပုတ်ကောင်ရုပ်ဆောင်နေတာချစ်ခင်လက်သက်စရာမရှိဘူးလို့ဟောတယ်ဆိုပဲ

အဲ့ဒီဝေလွန်ကြောင်းကြီးตายာဘုံပန်းစုံလေးပွင့်နေဘုံကျင်းငဲ့တာရကားလေးရှိနေဘုံနတ်ပြည်ကနတ်သမီးတွေတောင်နတ်သားတွေတောင်လာပြီးတော့ကြည့်ရှုပြီးတော့ပျော်မွေ့ရဘုံအချင်းတွေဆိုပြတော့အဲ့ကြတော့မှသူကသွားကျင်သွားကျင်လို့ခွင့်တောင်းတော့ဗိမသာရမင်းကြီးကသွားစီဒါပေမဲ့လို့ဖရာတရားမနာဘဲနဲ့တော့ပြန်မလာရဘူး ဆိုတော့ဟိုကနိုင်နိုင်နဲ့သူလည်းပဲအကျွတ်တရားမရဘူးလားမရပါဘူးဗျာစတော့ကဘုရားတရားတန်ခါကိုကိုယ်ွယ်ရှိကရမှမသိပဲနဲ့ထောင်လွှားနေတာပါလေမာနတန်ရောခြင်းတဲ့သိပြီးတော့ကြောက်စရာကောင်းတယ်အဲကဲဆိုကြည့်အောင်ယုံနံကိုပဲယုံနံကိုပဲငါကောင်းဆွဲငါ လူလွဲဒိဋ္ဌိပဲဘုရားရှင်ကိုရောမြတ်ကယုံနာနှစ်ပါးများသာရှိတာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးလို့ဟောတာပါလေနဲ့အဲ့ဒါကိုတရားမရှုလို့အမှန်မမြင်တဲ့အတွက်ငါကောင်တ attva ကောင်ပုဂ္ဂိုလ်ကောင်ယောက်ျားမိန်းမအဲ့လို

အဲ့ဒီနှမျိုးပေါင်းတော့သက်ကာယဒိဋ္ဌိသက်ကာယနဲ့ဒိဋ္ဌိဒိဋ္ဌိကိုပယ်ရမှာငါ့ကိုပယ်ရဒိဋ္ဌိကိုပယ်ရမှာအဲဒိဋ္ဌိကိုပယ်ရတာဆိုတာဘယ်လိုပယ်ရတာတော့မြင်နာမြင်နဲ့ကြားတာကြားတယ်နာနာနာနဲ့စသည်ပဲရှုမှတ်တဲ့တတိပဌံတရားတွေရှုမှတ်နေခြင်းဟာဒိဋ္ဌိတွေကိုပယ်နေတာပဲမှန်လားမှန်ပါဗျာအမှန်ရှိတဲ့ခန္ဓာ၅ပါးပဲဆိုတာသိရင် မရှိဘဲနဲ့ရှိတယ်ထင်းနေတဲ့ငါသူတစ်ပါးယောက်ျားမင်းမသည်အထင်မှားဒိဋ္ဌိတွေလာနိုင်ပါဦးမလားလာနိုင်ပါဘူးဗျာအဲ့လိုမရှိလို့ငါသူယောက်ျားမိမထင်းနေလို့ရှိရင်တော့ဒိဋ္ဌိတန်ရောခြင်းတွေမဖြစ်ဘူးလားဆိုအောင်ကိုလိုသူများကိုလိုသူများကောင်းစားသည်မကောင်းစားသည်မဝန်တို့ကဝန်တို့ကမစ္စရိယာတန်ရောခြင်းမစ္စရိယာတန်ရော ကောင်းစားချမ်းသာတယ်လို့သူများတွေကောင်းစားချမ်းသာမှာကိုဝန်တူနှမျောပြီးတော့နေတာကမစ္စရိယတန်ရောစေနဲ့ဗာတန်ရောစေလို့မူလိုခြင်းတခါစားပြီးမယ်မူခြင်းကိုတော့မပြနိုင်ဘူးဆိုတဲ့အမှုတွေပေါ့။အိုးသူလည်းရပါစေယူပါစေငါလည်းရတာယူမှာပေါ့လို့အဲ့လိုကိုချင်းစားပြီးတော့နှလုံးမသွင်းနိုင်မဲနဲ့ကိုကြီးတဲ့ ပိုင်းရင်းနေတယ်သူများတွေကိုယ်စီချင်းဥစ္စာတွေဘာတွေနဲ့မဆက်ဆက်စေခြင်းဘူးဆိုတာမစ္စရိယတန်ရောတဲ့အဲမစ္စရိယတန်ရောတဲ့ကြိုးကြည့်ပြီဆိုရင်လည်းပဲတန်တရာတွေကမလွတ်နိုင်တော့ဒါနဆိုတဲ့အလှလည်းမပေးခြင်းတော့ဘူးမှန်လားမှန်ပါဗျာဘာကြောင့်မစ္စရိယတန်ရောခြင်းကြောင့်အဲမစ္စရိယတန်ရောခြင်းนี่ ပွားပြီဆိုလို့ရှိရင်လည်းပဲအဲ့ဒါပြိတ္တာတွေဘာတွေဖြစ်တတ်တယ်။မဖြစ်တတ်တယ်။ပြိတ္တာတွေဖြစ်တတ်တယ်။သိပြီးကြောက်เสียကောင်းတာ။အဲဒီတော့ပြိတ္တာဘုံဘုံကမသွားရအောင်မစ္စရိယကိုပယ်နိုင်တဲ့တတိပဒံတရားတွေအမှန်တော့ဟုတ်လား။ ဆိုကြအောင်ကိုယ့်တက်တာကိုကိုယ့်တက်တာကိုမနာလို့မနာလို့ဘောဆိုအိတ်တာပင်ဘောဆိုအိတ်တာပင်ကိုယ့်တက်သူများတာတာကိုမနာလို့ဘူးဆိုလို့ရှိရင်တော့အိတ်တာတန်ရောစေအိတ်တာအိတ်တာနဲ့ကိုယ့်အိတ်တဲ့သူများကတာသွားကြီးသွားရင်မကြိုက်တာအိတ်တာလို့ပြောကြတယ်ဟုတ်ပါတယ်အဲ့ဒါလည်းနော်ဆိုကြည့်အောင်သို့ နောက်ပြီးတော့သစ္စာလေးတံသစ္စာလေးတံကြောင်းပြန်ထင်တာကြောင်းပြန်ထင်တာမတိတာမတိတာအဝိဇ္ဇာတန်ရောစဉ်အဝိဇ္ဇာတန်ရောစဉ်အဲဒီသစ္စာလေးပါးတွေကိုကြောင်းပြန်ထင်တာဒုက္ခကိုဒုက္ခလို့ထင်တာသမုဒိယကိုဒုက္ခဖြစ်ကြောင်းကိုအဲ့ဒါ ချမ်းသာဖြစ်ကြောင်းလို့ထင်တာမှန်လားဒုက္ခသမုဒယနှမျိုးလုံးချုပ်ငြိမ်းရာနိဗ္ဗာန်ကိုချမ်းသာလို့မထင်ဘူးဆင်းရဲလို့ထင်တာအဲဒီကာမဂုဏ်အာယုန်တွေစွတ်မဲ့ပြီးတော့နေလို့ရှင်ပြဲဒါတွေကိုဥနာတိဆင်းရဲတွေဆိုတာမသိဘူးဆိုတော့ချမ်းသာထင်ပြီးနေတယ်အဲ့တော့နိဗ္ဗာန်ကို မလိုချင်ဘူးပေါ့မှန်လားမှန်ပါဗျာအဲ့တော့နိဗ္ဗာန်ကိုလိုချင်မှုဆိုလို့ရှိရင်ဖြင့်ဒီခန္ဓာဆင်းရဲတွေကိုမြင်အောင်ကြည့်လို့သိမှခန္ဓာဆင်းရဲတွေကတွေ့တဲ့နိဗ္ဗာန်ကိုလိုချင်မှဖြစ်တယ်မှန်လားမှန်ပါဗျာအဲ့တော့နိဗ္ဗာန်ရောက်ကြောင်းမက္ကသစ္စာတရားတွေသီလသမာဓိပညာတရားတွေကိုအဲ့ဒါနိဗ္ဗာန်ရောက်ကြောင်းလို့မသိဘူး အာမထုတ်ခြင်းဘူးဆင်းရဲတယ်လို့ထင်တယ်အဲ့လိုထင်နေတာလည်းပဲသစ္စာလေးပါးကိုပြောင်းပြန်ထင်နေတာမှန်လားမှန်ပါဗျာဆိုကြည့်ရအောင်မကျင့်လို့မသိတာမကျင့်လို့မသိတာအပတိပတ္တိအဝိဇ္ဇာအပတိ တရားမကျင့်လို့မသိတာကိုတော့အပတိပတ္တိအဝိဇ္ဇာမကျင့်လို့မသိတာကိုမှန်လားအေကံကံရဲ့အကျိုးတွေကိုပယ်ပြီးတော့အဲ့ဒါအကျင့်တွေမှားအဲ့လိုအကျင့်တွေမှားနေတာကိုလမ်းမှန်လို့ထင်နေတာကိုတော့မိစ္ဆာပฏิပတ်တိအဝိဇ္ဇာအပฏิပတ်တိအဝိဇ္ဇာကတော့ဆရာတော်သမားကောင်းနဲ့တွေ့လို့တရားနာရလို့သိသွားလို့ရှိရင်တရားကျင့်သွားရင်သူက အဝိဇ္ဇာကတွတ်တတ်လိုက်တာပေါ့ဒီမိစ္ဆာပฏิပတ်တိဝိဇ္ဇာကတော့ကိုယ်အယူကမှားနေတာအဲ့လိုမှားနေတာကိုအမှန်ထင်ပြီးတော့နေလို့ရှိရင်အဲ့ဒါတန်ត្រာဝုကလွတ်နိုင်မှာမလားမလွတ်နိုင်ဘူးတန်ត្រာဝုကနေပြီးတော့မလွတ်နိုင်ဘူးအဲ့ဒါကြောင့်မို့လို့အဲ့ဒါကိုတော့ပို့ပြီးတော့ကြောက်ကြရကောင်းတယ်မှန်လား

ကိလေသာငြိမ့်တယ်ချမ်းသာတယ်လို့ယူဆွဲနေတာသီလပတ္တပရမာသတန်ရောစေဘာတန်ရောစေသီလပတ္တပရမာသတန်ရောစေအဲ့ဒီတန်ရောစေတွေကလည်းဒိဋ္ဌိတန်ရောစေနဲ့နိနွယ်နေတာပါပဲဒါအယူမနေတာပေါ့အဲ့ဒါတွေကိုတန်ត្រာတွေကမလွတ်အောင်ခြိတုပ်ထားတဲ့ တန်ရောစဉ်ကျိုးမိုင်လားကဲဆိုရအောင်ဝတ်ဆင်းရဲမမလွတ်ရအောင်ရှင်နောင်တတ်စွာသေပြအဘိဓမ္မာတန်ရောစဉ်မိုင်လားဝတ်ဆင်းရဲကမလွတ်အောင်ရှင်နောင်တုတ်ဖွဲ့ထားတဲ့တန်ရောစဉ်ကျိုး အဘိဓမ္မာမှာလာတဲ့တန်ရောစဉ်ကျိုး10မျိုးဆိုတာဒါတိပဲမိုင်လိုက်ဘုန်းကြီးဟောတဲ့တရားကတန်ရောစဉ်ပြရဲ့နိဗ္ဗာန်ဝင်တရားရှင်ကတည်းတန်ရောစဉ်ကိုတန်ရောစဉ်ဖြစ်ရဌာနကိုသိရဖြစ်ရဌာနဘာတွေတော့ဒွါရ6ပါးတန်ရောစဉ်ဖြစ်ကြောင်းကိုသိရမယ် တန်ရောစဉ်ဖြစ်ကြောင်းကဘာတွေတော့အာယောနိသောမနတိကာရအဲ့အာယောနိသောမနတိကာရကြောင့်ဘာတွေဖြစ်သလဲတန်ရောစဉ်တွေဖြစ်တယ်တန်ရောစဉ်တွေဖြစ်ရင်ချမ်းသာမလားဆင်းရဲမလားဆင်းရဲမှာဖြစ်တယ်အဲ့တော့နံပါတ်3တန်ရောစဉ်ပယ်ကြောင်းသိရမယ်

ဥပ္ပန္နတာဖြစ်ပေါ်လာသောတန်ယောဇနတာတန်ယောဇဉ်ကိုဘာနာပယ်ခြင်းသည်ယထာခြင်းယောနိသောမနတိကာရဟုသောအကြောင်းကြောင့်ဟောတိဖြစ်တင်စားထိုယောနိသောမနတိကာရဟုလည်းပဒါနာတိတိယပါတတိတန်ရောစဉ်နေပင်မယ်ဆိုရင်ရှင်ဘာနဲ့ပယ်ရမှာ ယောနိသောမနတိကာရအနိစ္စကိုအနိစ္စမှန်သိအောင်ဒုက္ခကိုဒုက္ခမှန်သိအောင်အနတ္တကိုအနတ္တမှန်သိအောင်အတုပကိုအတုပမှန်သိအောင်ရှုမှတ်တဲ့သတိပဋ္ဌာန်တရားကျင့်ပွားနေတာဟာဒါတန်ရောစဉ်တွေကိုပဲပယ်နေတဲ့သဘောပဲတက္ကမလိုက်တက္ကပယ်လိုက်တက္ကမလိုက်တက္ကပယ်လိုက်ပေါ့မပြတ်တလည်းစမ်း ရှုမှတ်နေဖို့အရေးမကြီးဘူးလားအရေးကြီးတယ်အခုယောဂီရှုမှတ်နေတဲ့တရားမှန်လားကိစ္စံတော်ဝါကိစ္စမိတိပဇာနာတိသွားရင်လည်းသွားတယ်လို့သိရ၏ထိတော်ဝါထိတော်မိတိပဇာနာတိရရင်လည်းရတယ်လို့သိရ၏နိသိဏောဝါနိသိဏောမိတိပဇာနာတိထိုင်ရင်လည်းထိုင်တယ်လို့သိရ၏ တရားနောဝါတရားနောမိတိပဇာနာတိလဲလျောင်းရင်လည်းလဲလျောင်းတယ်လို့သိရ၏ဝါပနာชุဘုံတဏိကယတယတချင်းချင်းအားအပြင်ကာယောခန္ဓာကိုယ်သည်ပဏိတောတိတိဟောတိဖြစ်တဒတဒထုခန္ဓာကိုယ်တည်နေတိုင်းတော်ခြင်းအားဖြင့်နံထုခန္ဓာကိုယ်ကိုပါဇာနာတိတိယပါတတိ

လဲရင်လဲမဆွဲသည့်ဓမ္မကိုတီတိုင်းမဆိုင်သည့်ဓမ္မစာစာရင်တော့ရှင်းကြံတရားကိုဖြောင်းဖြောင်းမမတ်တာမျက်စိကိုအဝေးမကြည့်နဲ့မြင်သာရုံလောက်ကြည့် ရနေတဲ့ခန္ဓာကိုယ်ကိုကောင်းကနေခြေခြေကနေကောင်းရက်တယ်ရက်တယ်ထောင်းတော်မမရက်တဲ့သဘောကိုသိရမှာပေါ့အဲနဲ့သွားခြင်းနဲ့စိတ်ပေါ်လာရင်သွားခြင်းနဲ့သွားခြင်းနဲ့သွားခြင်းနဲ့စိတ်ကြောင့်တစ်ခုလုံးတောင့်တင်းလာရင်တောင့်တင်းနေတောင့်တင်းနေပေါ့အဲ့ကနေခြေဘက်ကိုရွေ့ရွေ့သွားရင်ရွေ့တယ်ရွေ့တယ်ဘယ်လန်းတယ်ညာလန်းတယ် ကြွတယ်ချတယ်ကြွတယ်လန့်တယ်ချတယ်ရှုသွားရဈဉ္ညာဆုံးသွားတော့ရက်တယ်ရက်တယ်လက်ကျင်တော့လက်ကျင်တယ်လက်ကျင်တယ်လက်တော့လက်တယ်လက်တယ်ရက်တော့ရက်တယ်ရက်တယ်သွားကျင်တော့သွားကျင်တယ်သွားတော့သွားတယ်သွားတယ်ပင်လန့်တယ်ညာလန့်တယ်ကြွတယ်ချတယ်ကြွတယ်တန်းတယ်ချတယ်လို့

ရှုမှတ်လို့အမှတ်တဲ့သွားပြီတတိမှန်သွားပြီဆိုရင်ဝါကျင်တဲ့သဘောရဲ့လုံရှား၍သွားနေတဲ့သဘောရဲ့နှစ်မျိုးပဲရှိတယ်သွားတတ်တဲ့ငါးကောင်သူကောင်ပုဂ္ဂိုလ်ကောင်တ attva ကောင်မရှိဘူးဖန်ဆင်းတဲ့ဘုရားဆိုတာလည်းမရှိဘူးသွားကျင်တဲ့အကြောင်းကြောင့်သွားမှုတရားတွေပေါ်နေတာယုံနေတာ အကြောင်းနဲ့အကျိုးတွေပဲရှိနေတာပဲလို့မသိရဘူးလားသိလာတယ်အဲ့ဒီအကြောင်းကျိုးတွေကိုယုံနာတွေကိုပေါ်တိုင်းမပြရှိမှရင်ပျောက်ပျောက်သွားတာပျောက်ပျောက်သွားတာပေါ်ပေါ်လာတာပျောက်ပျောက်သွားတာပေါ်လိုက်ကြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဆိုတဲ့အိဋ္ဌာတွေကိုလည်းသိလာတတ်ပေါ့အဲ့ရနေပြီးတော့ မပြတ်နှိမ့်ဆက်နေတဲ့ဆင်းရဲဒုက္ခတွေလည်းကြည့်နေတာပေါ့ငါကောင်တတ္တဝါကောင်မဟုတ်သဘောတရားသက်သက်မြတ်ဆိုတာကိုလည်းအနတ္တကိုလည်းသိနေတတ်ပေါ့ဆိုရအောင်ပေါ်တိုင်းမပြတ်ပေါ်တိုင်းမပြတ်ချွမနေလျင်ချွမနေယုံနာနှမျိုးယုံနာနှမျိုးကြောင်းကြိုးတည်မြင်ကြောင်းကြိုးတည်မြင်မမြဲခြင်းရဲ့ ဉာဏ်နဲ့ပေါ်လွင်အနတ္တသိရနိဗ္ဗာန်ဝင်ဝိပဿနာရှုတယ်ဆိုတာဒွါရနဲ့အာယုံစုံတိုင်းဖြစ်ပေါ်ပျောက်ပြက်နေတဲ့ယုံနာတရားတွေကိုမြင်ရင်မြင်တယ်ကြားရင်ကြားတယ်စသည်ရှုမှတ်တာကိုပေါ်တိုင်းမပြတ်ရှုမှတ်နေတာကိုဝိပဿနာတရားလို့ခေါ်တယ် အဝိပဿနာဆရာထုတဲ့အခါမှာယုံနဲ့နံလောကဘုထင်ရှားယုံ28ပါးရှိတဲ့အနေကလည်းပဲပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီး၄ပါးကပို့ပြီးတော့ထင်ရှားအဲ့တော့ကာယ ानु ပဒနာသတိပဋ္ဌာန် ဆူတဲ့အခါမှာဓာတ်ကြီး၄ပါးကိုသိအောင်ဆူရတယ်ကျေးဇူးရှင်ပါစီဆရာတော်ဘုရားကြီးကတော့ရှုမှတ်ကာသယောဂီတွေတရားပါကတံဝိပဿနာပိနိဝေသောဝိပဿနာစတဲ့အာထုတ်တဲ့ယောဂီဟာဖြင့်ရှားခြင်းအတိုင်းရှုရမယ်ဆိုတဲ့ဝိသုဒ္ဓိမေမဟာတိကမှာလာတဲ့အတိုင်း အဲ့ဒါကစပြီးတော့ရှုရတင်မြင်ခွေကိုကိုဖြောင်းဖြောင်းမမတာမျက်စိနှလုံးမိတ်ပြီးတော့ဝင်သက်ထွက်သက်ကိုပုံမှန်တိုင်းရှုရှိုက်ပြီးအသက်ရှုတိုင်းရှိုက်တိုင်းလှူရှားတဲ့ဝမ်းပိုက်ကိုစိတ်ဆိုင်ပြီးတော့ကြွတက်လာတာကိုဟောင်းတယ်ရော့ကျသွားတာကိုပိန်တယ်ဟောင်းတယ်ပိန်တယ်ကိုစပြီးရှုခိုင်းတယ်အဲ့လိုဟောင်းတာပိန်တာကိုစပြီးတော့ ရှုနေရင်မိတ်ထားတဲ့မျက်စိတွေကတမျိုးမျိုးမြင်ရင်မြင်တယ်မြင်တယ်ပျောက်သွားရင်အောင်းတယ်ပိန်တယ်နားထဲကအတန်တမျိုးမျိုးကြားကြားတယ်ကြားတယ်ပျောက်သွားရင်အောင်းတယ်ပိန်တယ်နှာခေါင်းထဲအနက်နိုင်ရင်နန်တယ်မွေ့ရင်မွေ့တယ်ပျောက်သွားရင်အောင်းတယ်ပိန်တယ်ပါဇာတဲ့ကသတိများရင်များတယ်လုံးကျင်တယ်လုံးတယ်မျိုးတယ်ပြီးသွားရင်အောင်းတယ်ပိန်တယ် ကိုရေကရာရန်ကြိုက်ခဲလာတာတွေ့လို့ချင်းရာရရန်နဲ့ကြိုက်တယ်ခဲတယ်ပျောက်သွားရင်ဟောင်းတယ်တိန်တယ်ကြောင်မမှတ်နိုင်သေးလို့ရှိရင်အရာပျောက်ခြင်းနဲ့အရာပျောက်တယ်သူ့ပြင်းခြင်းနဲ့သူ့ပြင်းတယ်လို့မှအဲ့ဒါပြီးရင်တော့ပျောက်သွားတယ်အဲ့ရောဟောင်းတယ်ပိန်တယ်ဒီကံရဲ့နိဗ္ဗာန်ရောက်တယ်ဆိုတဲ့အတိုင်းစတော့ဒီကံပြီးတော့မှတ်ရတာပေါ့မခံနိုင်လာတော့မှ ပြုပြင်တာတို့အရာပြောက်တာတို့ဆိုတာအမှတ်နဲ့မဲ့လို့ရတာပေါ့မှန်လားအဲ့ဒီကနေပြီးတော့စိတ်တရားဟိုဒီထွက်သွားရင်စိတ်ကူးတယ်စဉ်းစားတယ်ကြံစီတယ်စိတ်တွေငြိမ်သွားရင်ဟောင်းတယ်ပိန်တယ်အစတော့မှတ်ရတာကနည်းနည်းပါပဲစိတ်ထွက်နေတာကအိမ်ရောက်နေတာတွေကများနေတာပါပဲအဲ့ဒါဒီမသိသေးခင်တော့တတ်နိုင်ဘူး အမှတ်တဲ့လာပြီဆိုရင်တော့အဲ့ဒါတွေကသိတော့မှတ်လိုက်ရင်မှတ်လိုက်ရင်အရှိကြီးအကြာကြီးထွက်ဘူးသူကလည်းပေါ်ပြီးပြောင်းနေတဲ့တရားပဲဆိုတာသိလာနိုင်တယ်ပေါ်တိုင်းမပြရှုမှန်နေလျင်ယုံနာနှမျိုးကြောင်းကျိုးတည်မြဲအဲ့လိုပေါ်တိုင်းမပြရှုမှန်နေတဲ့အခါကျတော့ဟောင်းတဲ့ပိန်နဲ့လှုပ်ရှားတဲ့သဘောကယုံဟောင်းတဲ့ပိန်နဲ့လှုပ်ရှားတယ်လို့ကြည်တာကနာ သွားတဲ့ရက်တဲ့ထိုင်တဲ့လျောင်းတဲ့သဘောကယုတ်သွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်လို့သိတာကနာစသည်အပြင်ပေါ့မျက်စိနဲ့အပြင်ကယုတ်မြင်သိတာကနာအဲ့လိုအကြောင်းယုတ်ယုတ်နာလေးတွေကွဲလာတယ်ကွဲလာလို့မှတ်လို့ချင်းအဲ့ဒီယုတ်နာကြောင်းကျိုးတွေကတစုံတစုံပေါ်ပြီးပျောက်ပျောက်ပြီးတော့နေတာမမြဲဘူးဆိုတာသိတယ် အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာသိတယ်မမြဲဘူးဆိုတာသိအဲမမြဲတာတွေတတ်တယ်လည်းနဲ့နှိမ့်ဆက်နေတော့ဆင်းရဲတယ်ဆိုတာလည်းသိကိုယ်လိုတိုင်းမဖြစ်ကိုယ်နောက်ကိုမပါသူ့သဘောတိုင်းသာသူဖြစ်နေတာဆိုတဲ့အနတ္တကိုလည်းသိတယ်မှန်လားမှန်ပါဗျာကိုယ်တိုင်းမပြရှုမှနေလျက်ယုံနာနှမျိုးကြောင်းကျိုးသိမြင်မမြဲဆင်းရဲညာနဲ့ပေါ်လွင်

အဲ့လိုသိမြင်သွားရင်အဲ့ဒီယောဂီကိုသောတာပန်ဖြစ်တယ်လို့ခေါ်တယ်။ဘာဖြစ်တယ်။သောတာပန်ဖြစ်လို့ရှိရင်ငါးပါးသီလမြဲသွားတယ်။ကျွလွန်ကျေတာနဲ့ကျွလွန်ရင်အပြစ်ဖြစ်တယ်လို့အဲ့ဒါပြောလို့တရားနာလို့သိရတဲ့အတွက်မကျွလွန်အောင်စိတ်ကစောင့်နေရတယ် အခုသောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ကမက္ကဒိဋ္ဌိနိဖြင့်မက္ကနိယမနိဖြင့်ဒီသောတာပတ္တိမဉ္ဇဉ်ကိုရလို့သောတာပန်ဖြစ်တဲ့ခြင်းကစပြီးတော့တတ်ခြင်းတဲ့စိတ်လည်းမရှိဘူးခိုးခြင်းတဲ့စိတ်လည်းမရှိဘူးကာမဖောက်ပြန်ခြင်းတာလည်းမရှိလိမ်ခြင်းတာလည်းမရှိအယက်သေးတာတောက်စားခြင်းတဲ့စိတ်လည်းမရှိဘူး စိတ်တော်မှမရှိဘူးဆိုရင်ကျိုးပေါက်ပါအောင်မလားမကျိုးပေါက်တော့ဘူးအဲ့ဒါသောတာပတ္တိမညာကအဲ့ဒါမေတ္တာသိတိနဲ့၅ပါးသီလမြဲသွားတဲ့သဘောပဲသောမတိဝိတိဣမစ္စရိကင်းဤသောတာပန် အဲ့ဒါသောတာပန်ဖြစ်သွားရင်ဒိဋ္ဌိတက္ကာယဒိဋ္ဌိပဲတဲ့ဝိဝိရှိကိစ္စဘုရားတရားတန်ခါယုံမာတာငါသူတော်ယောက်ျားမိန်းမအဖြစ်ယုံမာတာတွေကိုပယ်လိုက်တယ်ဒီဝိတိသီလပဒပရမသာဘုရားဟောမဲ့ခင်7ပါးလမ္မတပါး ဘောတိလာဂောဝတ္တစတဲ့ခွေးကျင်လွားကျင်စသည်တွေကျင့်တာတွေပယ်လိုက်ပြီမကင်7ပါးအကျင့်ကိုပဲကျင့်တော့တယ်မှန်လားမှန်ပါဗျာအဲ့ဒါသီလပတ္တပရမာသတန်ရောစေဒီဝိတိဣအဲ့ဒါတန်ရောစေအဲ့ဒါကိုယ့်တဲ့သူများတာရာမနာလို့တဲ့အိတ်တာကိုလည်းပယ်လိုက် မစ္စရိကိုကောင်းစားသလိုသူများကောင်းစားမှာကိုဝန်တိုတဲ့မစ္စရိယကိုလည်းပယ်လိုက်အဲ့ဒီသောတာပတ္တိမေညာကအောက်ပိုင်းတန်ရောစဉ်၅ပါးကိုပယ်လိုက်ပြီမှန်လားအဲ့ရနေတရားရှိမှလို့သကရာကံဖြစ်သွားပြီဆိုပါတော့အဲ့တော့သကရာကံဖြစ်သွားလို့ရှိရင်တော့ ကာမရာဂနဲ့ဒေါသတရားတွေခေါင်းပါသွားတယ်။ကရကံဖြစ်သွားရင်ကာမဂုဏ်အာယုံခံစားလို့တဲ့အာဒီစိတ်ဆိုးစိတ်ပြက်ဒေါသထွက်တာတွေအာနေသွားတယ်ပယ်တော့ပယ်သေးဘူး။အနာဂံဖြစ်သွားလို့ရှိရင်တော့ကာမဂုဏ်အာယုံခံစားဆိုခြင်းနဲ့စိတ်လည်းမရှိဘူး နောက်ပြီးတော့စိတ်ဆိုးစိတ်ပြက်ဒေါသထွက်တာလည်းမရှိဘူးမှန်လားကာမရာဂပฏิကကင်းပအနာဂံအနာဂံဖြစ်သွားလို့ရှိရဲ့အဲဒီအိမ်လူအိမ်သားရှိတာတော့မှမောင်လိုနှမလိုပဲနေလိုတဲ့စိတ်ရှိတော့

အနာကံတကရာကံဆိုရင်တော့ဗြမာဖြစ်ခြင်းတဲ့စိတ်ကလေးတော့နည်းနည်းတော့ရှိသေးတတ်ပေါ့ယန္တာဖြစ်သွားပြီဆိုရင်ဘဝဆိုဘယ်ဘဝမှမလို့ခြင်းတော့ဗြမာလည်းမဖြစ်ခြင်းတော့အဲ့လိုဘဝမာနထောင်ရတဲ့မာနလည်းမရှိတော့အဝိဇ္ဇာလည်းအလုံးကင်းသွားပြီမှန်လားအဲ့ဒါယန္တာဖြစ်သွားတာ အဲဒီတော့တန်ရောစဉ်ပြည့်ရင်နိဗ္ဗာန်ဝင်တရားတန်ရောစဉ်ဖြစ်ရဌာနကမျက်စိနာနာလျာကိုယ်စိတ်ဒွါရ6ပါးတန်ရောစဉ်ဖြစ်ကြောင်းကအာယောနိသောမနတိကာရနှလုံးသွင်းမာတာအမှတ်လွတ်တာအဲ့ဒါကိုအာယောနိသောမနတိကာရတန်ရောစဉ်ပယ်ကြောင်းကယောနိသောမနတိကာရ အမှန်တိုင်းသိအောင်တတိပဋ္ဌာန်တရားတွေကိုကျင့်ပွားတာနှလုံးသွင်းတာမှန်လားမှန်ပါဗျာအဲ့ဒါတန်ရောစဉ်ပဲကြောင်းတန်ရောစဉ်အပြတ်ငြိမ်းချောင်းကအရိယာမက်ကိုရအောင်တို့ရမှန်ရလားအဲ့ဒါဆိုရင်နောက်တော့ပြန်ပေါ်ပါဦးမလားမပေါ်တော့ဘူးဘုန်းကြီးဟောတဲ့တရားက တန်ရောစဉ်ပြရဲ့နိဗ္ဗာန်ဝင်တရားတန်ရောစဉ်ပြရဲ့နိဗ္ဗာန်ဝင်ဆိုတဲ့တရားကိုနာကြရတဲ့ကုသိုလ်ရှင်နာတို့ကြောင့်ဤတရားလာတိုင်းလိုက်နာခြင်းပွားအထုံနိုင်ရသည်ဖြစ်၍ဒုက္ခကင်ရာနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်မြတ်မောက်ပြုနိုင်ကြပါစေကုန်သတည်း